အခန်းကြီး16အငယ်1မှ4ယေမလိသားပေကာနန်းဆန်9နှစ်တွင်ယူဒရှင်မြေယောသန်သားအာခတ်သည်အသက်20ရှိသောနန်းထိုင်၍ယေရုရှလင်မြို့၌16နှစ်ဆိုးဆန်လေ၏ထိုမင်းသည်အဖဒါဝိကဲ့သို့မကျင့်ဒါရဖျားရှိတော်၌တရားသောအမှုကိုမပြုဣဒေလရှင်မြေတို့လိုက်သောလမ်းသို့လိုက်၍ဒါရဖျားသည်ဣဒေလအမျိုးသားရှိမှ နှင်ထုတ်တော်မူသောတပါးအမျိုးသားတို့၏ရွံရှာဘွယ်ထုံးစံအတိုင်း၊မိမိသားကို မီးဖြင့်ပူဇော်၏။မြင့်သောအရပ်၊တောင်ပေါ်၊သစ်ပင်အောက်တို့၌ယဇ်ပူဇော်၍နံ့သာပေါင်းကို မီးရှို့တတ်၏။ထိုအခါရှုရိရှင်ဘုရင်ရေဇိန်နှင့်ဣသရေလရှင်ဘုရင်ရေမလိသားပေကာသည် ယေရုရှလင်မြို့သို့စစ်ချီ၍အာခတ်မင်းကိုဝိုင်းထားသော်လည်းမနိုင်ရ။သို့ရာတွင် ရှုရိရှင်ဘုရင်ရေဇင်သည်ဧလတ်မြို့ကို ရှုရိနိုင်ငံသို့သွင်းပြန်၍ယုဒလူတို့ကိုနှင်ထုတ်သဖြင့်၊ရှုရိလူတို့သည်လာ၍ယနေ့တိုင်အောင်ဧလတ်မြို့၌နေကြ၏။ထိုကြောင့်အာခတ်သည်အာရှုရိရှင်ဘုရင်တိဂလတ်ပိလေသာထံသို့သံတမန်ကိုစေလွှတ်၍၊ကျွန်ုပ်သည်ကိုယ်တော်သား၊ကိုယ်တော်၏ကျွန်ဖြစ်ပါ၏။လာပါ ကျွန်ုပ်ကိုရန်ဘက်ပြုသောရှုရိရှင်ဘုရင်နှင့်ဣသရေလရှင်ဘုရင်လက်မှကယ်ယူပါဟုတောင်းပန်၏။တဖန်ဗိမာန်တော်၌၎င်းနန်းတော်ဗန္ဒာတိုက်၌၎င်းရှိသောရွှေငွေကိုယူ၍အာရှုရိရှင်ဘုရင်ထံသို့လက်ဆောင်ပေးလိုက်လေ၏။အာရှုရိရှင်ဘုရင်သည် နားထောင်၍ဓမ္မတက်မြို့သို့စစ်ချီ၍တိုက်ယူပြီးလျှင်ပြည်သားတို့ကိုကိရမြို့သို့သိမ်းသွမ်း၏။ရေစိမ်မင်းကိုလည်းတတ်၏ အငယ်30မှ16အာခတ်မင်းကြီးသည်အာရှုရိရှင်မြင်းကိုခရီးဥကြိုပြုခြင်းဟံဓမ္မတက်မြို့သို့တွား၏ထိုမြို့မှရှိသောရစ်ပလင်ကိုမြင်လျင်ပလင်ပုံအတိုင်းအရှိတစားရှိသမျှကိုရေး၍ယေဘရဟိဥရိယထံသို့ပေးလိုက်၏ထိုသို့ဓမ္မတက်မြို့မှအာခမင်းပေးလိုက်သမျှအတိုင်းယေဘရဟိဥရိယသည်အာခမင်းမရောက်မီလုံနှင့်ပြီးရှင်မြင်းသည်ဓမ္မတက်မြို့မှ ရောက်လာသောအခါ ထိုရစ်ပလင်ကိုမြင်၍ချင်းကပ်သဖြင့်မိရှုရာရစ်နှင့်ဘောဇင်ပူဇော်တကာကိုမိရှု၏တွန်းလောင်းရာပူဇော်တကာကိုလည်းတွန်းလောင်း၏မိတ္တဟာရရစ်အသွေးကိုလည်းရစ်ပလင်ပေါ်မှဖြန်းလေ၏ဒါဝရဖျား ရှေ့တော်၌ရှိသောခြေဝါရစ်ပလင်ကိုဗိမာန်တော်ရှိရစ်ပလင်ကြီးနှင့်ဗိမာန်တော်စัจကြအရမှရွှေ့၍ရစ်ပလင်ကြီးမြောက်ဖက်၌ထား၏တဖန်ရစ်ပရောဟိတ် ။ဥရိယကိုမှာထားသည်ကား၊နံနက်မီးရှို့ရာယဇ်နှင့်ညဦးယံဘောဇဉ်ပူဇော်သက္ကာ၊ရှင်ဘုရင်မီးရှို့ရာယဇ်နှင့်ဘောဇဉ်ပူဇော်သက္ကာ၊ပြည်သူပြည်သားမီးရှို့ရာယဇ်နှင့်ဘောဇဉ်ပူဇော်သက္ကာ၊သွန်းလောင်းရာပူဇော်သက္ကာတို့ကိုယဇ်ပလ္လင်ကြီးပေါ်မှာမီးရှို့လော့။မီးရှို့ရာယဇ်အစရှိသောယဇ်မျိုးအသွေးကိုလည်းထိုပလ္လင်ပေါ်မှာဖြန်းလော့။ကြေးဝါယဇ်ပလ္လင်သည်ငါမေးမြန်းစရာဘို့ရှိရမည်ဟု အာခတ်မင်းကြီးမှားထားသမျှအတိုင်းယေဘရဟိဥရိယပြု၏အငယ်16မှ20အာခတ်မင်းကြီးသည်ခြေဝါခုံတစားတို့ကိုပယ်၍အင်ဒုံကိုလည်းရွှေ့၏ခြေဝါရေကန်ကိုလည်းခြေဝါနွားတို့အပေါ်ကချ၍ကြောက်ခင်းပေါ်မှတင်ထား၏ဗိမာန်တော်၌ဥပုပ်ဆောင်เสียဖို့ဆောက်သောမန္တကို၎င်း ရှင်ဘုရင်တက်ရာဆောင်းတန်းကို၎င်း၊အာရှုရိရှင်ဘုရင်ကြောင့်ပယ်၏။အာခတ်ပြုမူသော အမှုအရာကြွင်းလေသမျှတို့သည်ယုဒရာဇဝင်၌ရေးထားလျက်ရှိ၏။အာခတ်သည်ဘိုးဘေးတို့နှင့်အိပ်ပျော်၍၊သူတို့နှင့်အတူဒါဝိဒ်မြို့၌သင်္ဂြိုဟ်ခြင်းကိုခံလေ၏။သားတော်ဟေဇကိသည်ခမည်းတော်အရာ၌နန်းထိုင်၏။